ကုသလတဥပသမ္ပရာသစိတ်တပရိယောဓာပနံဧတံဗုဒ္ဓနာအဲ့ဒါမြတ်စွာဘုရား45နှစ်ပတ်လုံးဟောကြားတော်မူတဲ့တရားတော်တွေကိုဘုရားရှင်ကိုရောတိုင်းအကျဉ်းချုပ်ပြီးမိန့်ကြားခဲ့တာသဗ္ဗပါပတ္တအကရဏံကုသလတဥပသမ္ပရာသစိတ်တပရိယောဓာပနံဧတံဗုဒ္ဓနာသာသနာအဲ့ဒါကိုမြတ်စွာဘုရား သံဃာတော်တွေကိုလာပြီလာွယ်နေဝိနည်းစင်းမြင်းတွေရွတ်ဆိုပြီးဥပုပ်ပြုရမယ်လို့မပညာခင်အဲဒါလို့မပညာခင်မှာမြတ်စွာဘုရားဟာဒီအဆုံးအမကိုဥပုပ်နေတိုင်းမိန့်ကြားပြီးတော့ဩဝါဒပါတိမောက်အနေနဲ့မိန့်ကြားတော်မူဥပုပ်နေတိုင်းဒါ ဒါကြောင့်မလို့ပဲရှင်တော်မြတ်ဖုရား45နှစ်ပတ်လုံးဟောကြားတဲ့တရားတော်တွေဒီအချက်၃ချက်တည်းအတွင်းဝင်သွားတယ်သဗ္ဗဘာပတာအကရဏမကောင်းမှုဟုသမျှမပြုလုပ်ခြင်းကုသလတဥပသံဗရာကောင်းမှုဟုသမျှပြည့်စုံအောင်အထုတ်ခြင်းသစိတ်တပရိယောဓာပနာမိမိစိတ်ကိုဖြူစင်အောင်ထားခြင်း ဧတံမကောင်းမှုရှိအောင်ကောင်းမှုဆောင်၍ဖြူအောင်စိတ်ထားဤသုံးပါးသည်ဘုရားနံဘုရားရှင်တို့ဤသာသနာဆုံးမတော်ပေသည်မကောင်းမှုဟုသမျှမလောက်ပါနဲ့တဲ့ကောင်းမှုဟုသမျှပြည့်စုံတဲ့ပြည့်စုံအောင်စီးပူစုဆောင်မှပြုလုပ်ပါတဲ့မိမိစိတ်ကို လောဘဒေါသမောဟအငြိအကျဲမတင်မဲတဲ့စိတ်ကလေးဟာကုသိုလ်စိတ်ကလေးတွေနဲ့ကြီးဖြူစင်းနေအောင်ကြိုးစားပြီးတော့အားထုတ်ပါတဲ့အဲ့ဒီအချက်၃ချက်လိုက်နာကျင့်ကြရင်မြတ်စွာဘုရားရဲ့အဆုံးအမတရားတော်တွေအားလုံးလိုက်နာကျင့်ကြပြီဖြစ်ရောမကောင်းမှုဟူသမျှမပြုလုပ်ခြင်းဆိုတာရှောင်ကျင်မှုပြောတာ ကောင်းမှုသမျှပြည့်စုံစေခြင်းဆိုတာပြုလုပ်ဖို့ပြောတာသစိတ်တပရိယောဓာဗနံဆိုတာအဲ့ဒီမကောင်းမှုမလုပ်ဖဲရှောင်နိုင်အောင်ကောင်းမှုပြုလုပ်နိုင်အောင်မိမိအခြေခံစိတ်ဓာတ်ကဖြူစင်စေရမယ်အခြေခံစိတ်ဓာတ်ကကောင်းတဲ့စိတ်ကုသိုလ်စိတ်ဖြူစင်တဲ့စိတ်တွေဖြစ်မှာပဲမကောင်းတာမလုပ်ဖဲရှောင်တယ်ကောင်းတာကိုတိုးတိုးပြီးကြိုးစားအားထုတ်တယ် ဒါကြောင့်မကောင်းမှုသမျှမလုပ်ပါနဲ့ကောင်းမှုသမျှပို့ပို့ပြည့်စုံကြိုးစားအထောက်ပါမိမိစိတ်အစဉ်စိတ်အငြင်းမဲမဝယ်မဲနဲ့ဖြူစင်အောင်ကြိုးစားပါဂိုင်းလိုက်ဆိုမကောင်းမှုဟုသမျှမပြုလုပ်ခြင်းကောင်းမှုဟုသမျှပြည့်စုံအောင်အာထုတ်ခြင်းကောင်းမှုဟုသမျှပြည့်စုံအောင်အာထုတ်ခြင်း မိမိစိတ်ကိုဖြူစင်အောင်ထားခြင်းမိမိစိတ်ကိုဖြူစင်အောင်ထားခြင်းဤသုံးပါးသည်ဤသုံးပါးသည်ဘုရားရှင်တို့ဤဘုရားရှင်တို့ဤအဆုံးအမတော်ပေသည်အဆုံးအမတော်ပေသည်မကောင်းမှုဟုသမျှမပြုလုပ်ခြင်းမကောင်းမှုဟုသမျှမပြုလုပ်ခြင်းကောင်းမှုဟုသမျှပြည့်စုံအောင်အထောက်ခြင်းကောင်းမှုဟုသမျှပြည့်စုံအောင် မိမိစိတ်ကိုဖြူစင်အောင်ထားခြင်းမိမိစိတ်ကိုဖြူစင်အောင်ထားခြင်းဤသုံးပါးသည်ဤသုံးပါးသည်ဘုရားရှင်တို့ဤအဆုံးအမတော်ပေတည်းသုံးပါးတော်ပေတည်းသို့အာဟုဇရာသို့ပေအာဟုဇရာသို့ပါ ကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားမကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားကောင်းမှုဆောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားကောင်းမှုဆောင်ကောင်းမှုဆောင်ဖြူအောင်စိတ် သာသာမူသာသာမူသာဒီပါစေကိုသာသူလဲချမ်းသာသူလဲချမ်းသာနောင်ချမ်းသာနောင်ချမ်းသာမြတ်စွာဟောမိတ်ကြမြတ်စွာဟောမိတ်ကြသူလဲချမ်းသာသူလဲချမ်းသာနောင်ချမ်းသာနောင်ချမ်းသာမြတ်စွာဟောမိတ်ကြမြတ်စွာဟောမိတ်ကြသူလဲချမ်းသာ မကောင်းမှုဟိုမပြုလုပ်ပါနဲ့ရှောင်ပါတဲ့မကောင်းတဲ့အလုံးမလုံးနဲ့မကောင်းတဲ့အပြောမပြောစကားကို မပြောနဲ့မကောင်းတဲ့အကြံတွေးမကြံတွေးနဲ့မကောင်းမှုဆိုတာဘာလဲအကုသို့ ဘယ်လိုဟာအကုသိုလ်လဲဆိုရင်အပြစ်မကင်းတဲ့အရာဟူသမျှအကုသိုလ်ကြီးပဲအပြစ်မကင်းတဲ့အလုပ်မလုပ်ပါနဲ့အပြစ်မကင်းတဲ့စကားမပြောပါနဲ့အပြစ်မကင်းတဲ့အကြံတွေမကြံတွေးပါနဲ့အပြစ်ဆိုတာမိမိသူတစ်ပါးနှစ်ဦးသားမှတဦးဦးကိုထိပါနင့်နာသေးတာဟာဒါအပြစ်ပဲဒါကြောင့် မိမိကိုယ်စိတ်ကိုထိပါနစ်နာစေမဲ့အလုတ်အပြောအကြံတွေသူတစ်ပါးရဲ့ကိုယ်နဲ့စိတ်ကိုထိပါနစ်နာစေမဲ့လုတ်အပြောအကြံတွေအဲ့ဒါကိုမလုတ်ပါနဲ့မပြောပါနဲ့မကြံတွေးပါနဲ့အဲ့ဒါမကောင်းဘူးဆိုမြတ်မပြုလို့ဘာကြောင့်အပြစ်မကင်းတဲ့မကောင်းမှုကိုမပြုလို့ရမလဲ မပြောဆိုရမလဲမကြံတွေးရမလဲအပြစ်မကင်းတဲ့မကောင်းမှုအကုသိုလ်အလုပ်ကိုလုပ်ရင်အကုသိုလ်ပြောတွေပြောနေရင်အကုသိုလ်ကြံတွေးတွေကြံတွေးနေတယ်ဆိုလို့ရှိရင်ဆင်းရဲကြိုးဆိုးကြိုးကိုရပဲတဲ့ဒါကြောင့်ဆင်းရဲကြိုးဆိုးကြိုးကိုရစေတဲ့အပြစ်မကင်းတဲ့အလုပ်တွေမလုပ်ပါနဲ့ အပြစ်မကင်းတဲ့အပြောတွေမပြောပါနဲ့အပြစ်မကင်းတဲ့အကြံတွေးတွေမကြံတွေးပါနဲ့မကောင်းမှုသမျှမပြုလုပ်ခြင်းအကုသလာသာဝိဇဒုက္ခဝိပါကလက္ခဏာအကုသလာမကောင်းမှုဆိုတာသာဝိဇအပြစ်မကင်းမှုအပြစ်ရှိတယ်ဒါကြောင့်မို့ဒုက္ခဝိပါကလက္ခဏာဆင်းရဲအကျိုးဆိုးကျိုးပေးတတ်တဲ့သဘောရှိတယ် ဒါကြောင့်အပြစ်မရှိကင်းတဲ့မကောင်းမှုအကုသိုလ်အလောက်အပြောအကြံတွေဟာလူကိုဆင်းရဲစေတတ်တဲ့အတွက်ဆင်းရဲကြိုးကိုပေးတတ်တဲ့အတွက်ချမ်းသာလိုတဲ့လူဟာအဲ့ဒီမကောင်းမှုအကုသိုလ်မှန်သမျှအပြစ်မကင်းတာမှန်သမျှရှောင်ပါအဲ့ဒါကိုပဲနည်းနည်းချဲ့တဲ့အခါကျတော့မကောင်းမှုဆိုတာဒုစရိုက်တဲ့ဟုတ်သလား မကောင်းမှုဆိုတာပါတယ်တော့ဒုစရိုက်တဲ့ဒုစရိုက်ဆိုတာဘယ်လိုဟာလဲမကောင်းမှုပါဗျာတယ်ဟုတ်တယ်ဒုစရိုက်ဆိုတာမကောင်းမှုမကောင်းမှုဆိုတာအဲရာအေးသူမေရိုက်ပြီတဲ့ဟုတ်ကလားရာအေးဒုစရိုက် ဒါဖြင့်အဲ့ဒီမကောင်းမှုဒုစရိုက်ဘယ်နှပါးရှိလဲပါပါဘုရားဘာတွေပါလဲကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးဟုတ်ကဲ့လားကာယဒုစရိုက်ဆိုတာကိုယ်နဲ့လုပ်တဲ့မကောင်းမှုဝစီဒုစရိုက်ဆိုတာ နှုတ်နဲ့ပြောတဲ့မကောင်းမှုမနောတုစရိုက်ဆိုတာစိတ်နဲ့ကြံတွေးတဲ့မကောင်းမှုဟုတ်ကလားအဲ့ဒါမကောင်းတာတွေကြံတွေးပြီးမကောင်းတာတွေပြော မကောင်းတာတွေလုပ်နေတဲ့ပုဂ္ဂိုလ်ကိုသူရဲ့အကြံအတွေးအပြောနဲ့အလုပ်ကိုကြည်ချင်းအပြင်ဒီလူဟာဖြင့်သူတော်ကောင်းမယ်လို့မသိရပေဘူးလားသိရပါတယ်ဩ မကောင်းတာလုပ်ရင်သူတော်ကောင်းကိုမကောင်းတာပြောလဲသူတော်ကောင်းကိုကြားမှကြားဦးရတယ်ဟမ်ဟာဘာမဟုတ်တာမကောင်းတဲ့အပြစ်မကင်းတဲ့အရာတွေပဲကြံတွေးတယ်အပြစ်မကင်းတဲ့အပြောတွေပဲပြောတယ်အပြစ်မကင်းတဲ့အလုပ်တွေပဲလုပ်တယ်ဆိုလို့ရှိရင်သူရဲ့အကြံအတွေးအပြောအလုပ်ကိုကြည်ကျင်အဖြစ် ဒီလူဟာဖြစ်ရင်ပါတယ်သူယုံမှာလူမိုက်ဘာလာဟုတ်တယ်မလားဘာလာဒီလိုသိရတယ်ဒါကြောင့်မလို့အဲ့ဒီအပြစ်မကင်းတဲ့အကြံတွေအပြောအဆိုအပြုလုပ်တွေပြုလုပ်နေတဲ့ဘာလနဲ့ပေါင်းသင်းဆက်ဆံမှာမင်္ဂလာဖြစ်တယ်တဲ့ဟမ်ဘယ်လိုလဲ ဟုတ်ကလားပေါင်းသိရမှာလားမပေါင်းသိရမှာလားအာဒေဝနာစဘာလနံဒုစရိုက်ပြူညာလူမိုက်များကိုနိဗ္ဗာန်မရှင် ဝေစွာခြင်း၍ခင်မင်သမှု အပေါင်းအသင်းမပြုရခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည် မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပဲဒီဟုတ်ကဲ့လားမှန်ပါဗျာဘာဟောတာပဲရောက်သွားမင်္ဂလာရောက်သွားတယ်နော်မြတ်စွာဘုရားတရားတော်တရားအလုံးမင်္ဂလာကြီးပဲမဟုတ်လားမှန်ပါဗျာအဲ့တော့ဘာဟောဟောမင်္ဂလာပဲဖြစ်မှာပေါ့ဒါအဲ့ဒီမကောင်းမှုဒုစရိုက်က ကာယဒုစရိုက်၃ပါးကိုယ်နဲ့ပြုတဲ့မကောင်းမှု၃မျိုးပါတွေပါလဲသတ္တဝါရဲ့အသက်ကိုသတ်ခြင်းဟုတ်ကဲ့လားပါတယ်ဟဲ့သူတော်ဘာပစ္စည်းမတရားယူခြင်းပြီးတော့ ကာမဂုဏ်တို့၌မှားယွင်းစွာကျင့်ခြင်းအဲ့ဒီအလုတ်၃မျိုးဟာဒုစရိုက်အလုတ်ပဲအပြစ်မကင်းမှုတတ္တဝရဲ့အသက်တတာလည်းအပြစ်မကင်းမှုဒုစရိုက်အလုတ်ပဲသူတော်ဘာပစ္စည်းမတရားယူတာလည်းအပြစ်မကင်းမှုဒုစရိုက်အလုတ်ပဲကာမဂုဏ်တို့မှာမှားယွင်းဖောက်ပြန်မမှန်မကန်ကျင့်တာလည်းပဲဒုစရိုက်အလုတ်ပဲအကုသိုလ်ပဲ အဲ့ဒီအလုတ်၃မျိုးကိုကာယတုဇယိုက်၃ပါးဟုတ်တယ်မဟုတ်လားလောက်ရမှာလားရှောင်ရမှာလားရှောင်ရမှာဒီတော့အပြစ်မကင်းတာတွေမကောင်းတာတွေကြံတွေးပြောဆိုပြုလုပ်နေတာထောက်ချင်းအပြင်အဲ့ဒီပုဂ္ဂိုလ်ကိုဘာလလူမိုက်လို့သိရတော့ရှောင်ပါဘလောက်ဝေးဝေးကရှောင်ရမလဲ10ပေလောက်ကရှောင်ရမှာလားပေ20လောက်ကရှောင်ရမှာလား ပါလဲဘယ်လိုရှောင်ရမလဲဝေးကဘလောက်ဝေးတော့တရားတကြေကနေရှောင်ပါတဲ့နိတိကျမ်းကခေါ်တာတရားတကြေကနေရှောင်ပါဆိုတာအဲ့ဒီလူမိုက်ကဘာလာကရန်ကုန်မှာနေရင်ကိုကမော်လမြိုင်မှာရင်လည်းနေပသိမ်မှာရင်လည်းနေမန္တလေးမှာရင်လည်းနေတယ်အဲ့ဒါဘယ်တော့မှမတွေ့ရအောင် အဲ့ဒီဘာလာကမန္တလေးမှာနေလို့ရှိရင်ကိုကရန်ကုန်မှာရင်လည်းမြစ်ကြီးနားမှာရင်လည်းနေမော်လမြိုင်မှာရင်လည်းနေတယ်တရားတကြီးဝေးဝေးချောင်းမှာတဲ့ဘာဖြစ်လို့တော့အမိုက်ဓာကုသမှာဆိုလို့ဟုတ်ကဲ့လားမှန်ပါဗျာအမိုက်ဓာကုသမှာဆိုလို့ငရုတ်သီးနဲ့ပေါင်းတော့ကြက်သွန်ထောင်းခံရတယ်ဟုတ်ကဲ့လားဘာနဲ့ပေါင်းလို့ပါထောင်းလားဟေး လူလိမ်မှလည်းလူမိုက်နဲ့သွားပေါင်းပြီဆိုလို့ရှိရင်တော့အ ਨੇ ဆုံးသူတစ်ပါးတန်တရားအဖြစ်တော့ခံရမှာပဲမဟုတ်လားတန်တရားဖြစ်ရောမကလို့တော့ကြအထင်မှအမြင်မှနဲ့ဆွဲထည့်ထားလဲခံရမှာပဲအဲ့ဒါဘာဖြစ်လို့လဲနေရုပ်သီးနဲ့ပေါင်းလို့ကျက်တော်ထောင်းခံရတာနော်ဒါကြောင့်ရှောင်းပါတဲ့ရှောင်းရင်ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလာ ဒီဝါချမ်းသာကြောင့်ကောင်းမြတ်တော်မလာပါပဲဒီဒါဖြင့်မကောင်းတဲ့အပြစ်မကင်းတဲ့အပြောဝစီဒုစရိုက်၄ပါးဆိုတာပါတယ်လဲတတော်ပါလားနော်ဘာလို့များတော်တော့ခလဲ မ်းမြေ့တွက်တွေမို့ဟုတ်ကဲ့လားပထမတော့တော်ပါရဲ့နောက်ကြချော်နောက်ကြလျှော်အဲ့လိုဖြစ်ကုန်မယ်ပါဘုရားအေးအမြဲတမ်းတော်ရမယ်နော်ဒီတော့ဝစီဒုစရိုက်၄ပါးနှုတ်နဲ့ပြောတဲ့မကောင်းတဲ့အပြော၄မျိုးအပြစ်မကင်းတဲ့အပြော၄မျိုးလိန်ပြောခြင်းဂုံချောခြင်းကြံတန်ရိုင်းဆိုင်တဲ့စကားပြောခြင်း အကျိုးမရှိအနှစ်မပါတဲ့စကားပြောဆိုခြင်းဟုတ်ကဲ့လားလိန်ပြောတယ်ဆိုတာလောကမှာဆိုကြတယ်မူသားမပါလင်္ကာမချောတဲ့ဟုတ်ကလားအတိပ္ပယ်ပါတော့ဟမ်လိန်နာမပါရင်စကားမဖြစ်ဘူးတဲ့ အခုခေတ်ကဘိုးမှန်နေသလားမသိဟောအခုခေတ်ကဘိုးမှန်နေဘယ်ဘယ်ဘယ်ဘယ်ဘယ်အချိန်ကစမှန်လာတာဒါပေါ့အဲ့ဟိုအချိန်ကစပြီးဘိုးမှန်လာတာပေါ့မဟုတ်လားဘယ်ချိန်တော့အဲ့ဟိုအချိန်ကနော်1900 something ပေါ့လေမဟုတ်လားဘိုးမှန်လား အဲ့ဒီမူသားကိုတဲ့ဖရာလောင်းများတော့မူသားဆိုလို့ရှိရင်ဖရာလောင်းများလုံးဝမပြောဘူးတဲ့ဖရာစုပန်ထားတဲ့ဖရာစုလည်းပန်တယ်ဗျာဒိတ်လည်းရထားတယ်ဖရာလောင်းများတော့မူသားကိုလုံးဝမပြောဘူးတဲ့ကျန်တဲ့ကံ၄ပါးတော့ဖရာလောင်းများရံပယံခအကြောင်းအလဲစွာမှားခြင်းမှားတတ်ပြုခြင်းပြုတတ်သေးတယ်တဲ့တတ္တဝရဲ့အသက်တတ္တာ သူတစ်ပါးပစ္စည်းမတရားယူတာကာမဂုဏ်မှာဖောက်ဖောက်ပြန်ပြန်ကျင့်တာအယက်သေးစားတောက်စားတာဆိုတဲ့ကံ၄ပါးကတော့တဲ့ယံဖယံခါဘုရားလောင်းများမှားတတ်သေးတယ်တဲ့မုသားကတော့ဘုရားဖြစ်လိမ့်မယ်တို့ဗျာဒိတ်ရပြီးတဲ့အချိန်ကစပြီးဘယ်တော့ခါမှမပြောတော့ဘူးအဲ့ဒါဘုရားလောင်းများမှတပါကြံတဲ့ပုံကိုယ်တွေကတော့ ယံဖာယံခါအဲ့ဒီမူတာပြောခြင်းပြောမိတတ်တယ်ပေါ့။ဘာကြောင့်ဖရာလောင်းများကြံတဲ့ကံလေးပါတော့မှားခြင်းမှားတတ်သေးတယ်ယံဖာယံခါမူသားကြတော့လုံးဝကိုရှောင်တယ်လုံးဝကိုမပြောဘူးဘာကြောင့်လဲဆိုတော့ဖရာလောင်းများလိုက်လံရှာဖွေးနေတာအမှန်တရားမဟုတ်လား အမှန်တရားရှာဖွေနေတဲ့ပုဂ္ဂိုလ်ကမမှန်စကားပြောရင်အမှန်တရားတွေ့ပါမလားမတွေ့ဘူးဒါကြောင့်မလို့အမှန်တရားကိုရှာဖွေနေတဲ့ဘုရားလောင်းဟာမမှန်စကားဘယ်တော့မှမပြောဘူးတဲ့ဘုရားလောင်းများကံ၅ပါးတွင်မူသားကိုခြံကြံသည့်၄ပါးယံခါမှ မှတ်သားကြံနှင့်ဤတဲ့ယံခါငါအဲ့လိုဆိုပါတယ်တဲ့ ဆိုဘုရားလောင်းမြတ်ဘုရားလောင်းမြတ်ကံ၅ပါးတွင်ကံ၅ပါးတွင်မူသားကိုချမ်းမူသားကိုချမ်းကြံသည့်၄ပါးကြံသည့်၄ပါးယံခါမှယံခါမှမှတ်သားကြံနှင့်ညီမှတ်သားကြံနှင့်ညီဘုရားလောင်းမြတ်ဘုရားလောင်းမြတ်ကံ၅ပါးတွင်ကံ၅ပါး ပါးကိုချံဥပါးကိုချံယံသည့်၄ပါးယံသည့်၄ပါးယံခါမယံခါမမှတ်သားကြနှင့်ညီမှတ်သားကြနှင့်ညီသို့ သာမဏေများဆေဘာသီလဆောင်ထိန်ရတယ်အဲ့ဒီဆေဘာသီလတဲ့မူသားရှောင်းတာပါတယ်ရှင်သာမဏေများကြတော့အဲ့ဒီမူသားခေါ်တဲ့မမှန်စကားကိုအပြောအပြက်သဘောနဲ့တောင်မပြောရဘူးတဲ့အပြောအပြက်သဘောနဲ့ပြောရင်ပဲရှင်သာမဏေလိန်ကြရောတဲ့လိန်ကြတယ်ဆိုတာရှင်သာမဏေဘဝလျှော့သွားတာလူဖြစ်သွားတာ တကယ်ပြောတာမဟုတ်ဘဲနဲ့ရည်စရာမောစရာအပြောအပြက်သဘောနဲ့လိန်ပြောတောင်မှပဲရှင်သာမဏေမှာလိန်ကြတယ်တဲ့အဲ့ဒါတော့ကြအောင် ရှင်သာမဏေကမူသားရှောင်လာဒီတော့တို့များလည်းပဲဖရာလောင်းများဖရာလောင်းမဟုတ်တော့လည်းပဲဖရာလောင်းများကိုတုပြီးတော့မမှန်စကားမူသားကို လုံးဝမဟုတ်တော့လည်းပဲတတ်နိုင်သမျှအတတ်နိုင်ဆုံးမပြောမိအောင်ရှောင်ကျင်မယ်ဆိုတော့စိတ်ထားအမြဲရှိဖို့လိုတယ်အဲ့ဒီစိတ်ထားရှိလို့ရှိရင်မှန်တာပဲအပြောများတဲ့အတွက်အမှန်တရားဖြစ်တဲ့တစ္ဆာ၄ပါးကိုသိဖို့ပိုးပြီးတော့နိစ္စတယ်တစ္ဆာ၄ပါးဆိုတာအမှန်တရားမဟုတ်လားမှန်ပါဗျာဘာဘာတွေတော့တစ္ဆာ၄ပါးသစ္စာသစ္စာ သစ္စာမေဃသစ္စာပါဗျာဒုက္ခသစ္စာဆိုတာဘာလဲသိရသစ္စာပါဗျာသမုဒယသစ္စာသိရသစ္စာမေဃပါဗျာနိရောဓသစ္စာသိရသစ္စာမေဃပါဗျာမေဃသစ္စာသိရသစ္စာမေဃပါဗျာတဲ့တော်ပါလားနော်ပါဗျာဟေးတဲ့တော်ရပဲအဲ့ဒါ တရားအားထုတ်ခြင်းရဲ့ကျေးဇူးဘုရားဘာသာယဉ်ကျေးမှုသံမေးပွဲဖြေခြင်းရဲ့ကျေးဇူးတွေမဟုတ်ပေဘူးလားမှန်ပါဗျာအဲ့တော့မဖြေတတ်ဘူးလားဖြေတတ်ပါရဲ့ဗျာဒီနေ့ပထမဆင်းအောင်ရင်နောက်နေ့ဒုတိယတတိယသရုပ်ထဆင်းစီအောင်ရမယ်ဒီနေ့ဒုတိယတတိယသရုပ်ထဆင်းစီအောင်လို့ရှိရင်နောက်နေ့ပစ္စမသတ္ထတတ္တမအထမနောမဒွါဒသမကြောင့်အောင်ရဟုတ်ကဲ့လား အဲဒါလို့တိုးတိုးပြီးတော့ဖြေတယ်ဆိုရင် တိုးတိုးပြီးစာတွေသင်ရတော့တိုးတိုးပြီးတရားတွေသိလာတယ်တရားတွေသိလာတာနဲ့အမြစိတ်နှလုံးတွေပိုးပြီးတော့နူးညံ့လာတယ်သိမ်မွေ့လာတယ်နူးညံ့သိမ်မွေ့တာနဲ့အမြကြမ်းတမ်းတဲ့အကုသိုလ်တရားတွေပြုလို့စိတ်တွေနေပါနေပါသွားတယ်အဲဒါလို့နေပါတာနဲ့အမြအကုသိုလ်တွေအပြုနေပြီးကုသိုလ်တွေဒါအပြုများတော့ကောင်းကျိုးချမ်းသာတွေဒါ အရာများသည်ဒီလိုမဟုတ်လားမှန်ပါဗျာသိကြလားသိပါဗျာဗုဒ္ဓဘာသာဖြစ်ရတာကံဆိုးလိုက်တာနော်သိပါပါဗျာဟမ်သိပါပါဗျာကံကောင်းတယ်ဟုတ်ကဲ့လားဒီတော့ပထမကဝစီဒုတိယ၄ပါးလိန်ပြောခြင်းရှောင်ပါ ရှင်သာမဏေများရှောင်ရသလိုအပြောအပြက်ပြောတာတောင်လိမ်မပြောမိအောင်ရှောင်မယ်အဲ့ဒီကံ၅ပါးလုံုံတာကအပြည့်အဝလုံုံတာကသောတပတ္တိမဲ့ညာပူညာရလို့သောတာပန်ဖြစ်မှကံ၅ပါးအပြည့်အဝသူ့လိုလိုလုံုံတယ်အထူးရှောင်ခြင်းနေစရာမလိုဘူးသူဟာသူသဘာဝအားလျော်စွာရှောင်ခြင်းမိသားဖြစ်နေတော့ လုံခြုံမယ်သောတာပန်များမှလုံခြုံလို့အဲ့ဒီကံ၅ပါးကိုအရိယကန္တသီလလို့ကျမ်းဂန်ကခေါ်တယ်အရိယအရိယာတို့ကန္တနှစ်သက်အပ်သောသီလသီလအရိယကန္တသီလအရိယပုဂ္ဂိုလ်တို့နှစ်သက်အပ်သောသီလတဲ့အဲ့ဒီကံ၅ပါးတစ်ချိန်ကတစ်ချိန်ကဆိုနှစ်ပေါင်းများစွာကြာပါပြီ အနည်းဆုံးနှစ်ပေါင်း30လောက်တော့ရှိပြီဒကမညီမတွေဝိပဿနာတရားအထုတ်ကြတယ်အထုတ်ပြီးတဲ့အခါကျတော့သူတို့တရားဘယ်ချိန်နေ ရှိတယ်ဆိုတာသူတို့ဘာသာသူတို့သိအောင်နဲ့တူပါတယ်ဆရာကညံစေအနာခံလိုက်တယ်ဒါပေမဲ့သူတို့ကယူမှတ်သွားတာကဘယ်လိုယူမှတ်သွားလဲဆိုတော့ ဉာဏ်စင်နာပြီးလို့ရှိရင်သူသောတာပန်ဖြစ်ပြီလို့အဲ့လိုမှတ်သွားတယ်ဇလွဲဖြစ်သွားတယ်ဆရာကတော့ကိုယ်တရားအခြေအနေကိုသိအောင်အမှတ်ခိုင်းအနာခိုင်းလိုက်တာအဲသူတို့ကတော့သောတာပန်ဖြစ်ပြီလို့ဆုံးပြတ်ပေးလိုက်တယ်လို့အဲ့ဒါလိုယူဆတယ်ဒါနဲ့သူတို့ကိုသူတို့သောတာပန်နေလို့နေကြတွေ့ရပုဂ္ဂိုလ်ကိုတိုက်တွန်းတဲ့တရားအထုတ်ဖို့အမှန်ကောင်းတဲ့အကြောင်းပြောပြီးတော့တိုက်တွန်းတယ် အထက်အညာကဆရာတော်တစ်ပါးဒီအောက်အခြေလာတဲ့အခါကျတော့သူတို့နဲ့ယင်းဒီကျွမ်းဝင်တော့တိုက်တွန်းတယ်အရှင်ဘုရားတရားအထုတ်ပါဗျာသိကောင်းတာပဲတရားအထုတ်လို့ရှိရင်တရားတွေတွေ့ပြီဆိုလို့ရှိရင်ဘယ်ကောင်းတာနဲ့မှမတူဘူးအမှန်တန်ကိုချမ်းသာတာပဲအစာကြည့်တယ်အထက်ထက်တိုက်တွန်းတာဒါဖြင့်သကမတို့ကတော့အထုတ်ပြီဗလားတပည့်တော်တို့ကညံစင်တာပြီးပြီဗျာ ပေရကားပိတ်ပြီအဲသူတို့ပြောတာအပေရကားပိတ်ပြီဆိုတာသောတာပန်ပုဂ္ဂိုလ်မှာအပေမလားတော့ဘူးကိုဒါကြောင့်အဲ့လိုပြောတာဒါတော့ဒါဖြစ်ရင်အခုအလောက်ကဘာလောက်တလဲတိသားဘောဘုန်းကြီးကတဲ့တဲ့ရှောင်းမိတာအဲ့ဒီဘုန်းကြီးကဘာလောက်တလဲလို့ဆိုတော့ဈေးရောက်ပါလေခင်ဗျာဈေးရောက်ပါလေခင်ဗျာအဲဈေးရောက်နေဆိုတော့ အရိယကန္တသီလခေါ်တဲ့ကံ၅ပါးလုံမှာပေါ့နော်ဟုတ်ကဲ့လားဘုန်းကြီးကပြောတော့မမဖရာလုံပါတယ်ဖရာတပည့်တော်တို့တခုလေးပဲဈေးတယ်ဆိုတော့အဲ့ဒါကြတော့မရှောင်သာဘူးဖရာဘာတော့ဘုရားဘာသာကြတော့တပည့်တော်တို့ဈေးတယ်မို့ရှောင်လို့မရဘူးဖရာတဲ့သူသောတာပတိမညာဘုညာကဘယ်ရောက်သွားလဲမသိဘူး ဟမ်အဲ့ဒါသူကသောတာပန်လည်းဖြစ်ခြင်းရဲ့မူသားလည်းမရှောင်နိုင်ဘူးဖြစ်နေတာအမြင်မတော်ဆင်တော်နဲ့ဝါခလောက်ဖြစ်တယ်ဒီတော့အဲ့ဒါလို့မဖြစ်အောင်ကိုဟာကိုသောတာပန်ဖြစ်တာမဖြစ်တာဖယ်ထားအဲ့ဒါကအရင်ကြီးဘူးအရေးကြီးတာကတတ်နိုင်သမျှမူသားရှောင်ဖို့အရေးကြီးတယ်ဒီလိုမဟုတ်လားနောက်ဉာဏ်တိုင်းရိုင်းတိုင်းတဲ့စကားကျမ်းဂန်ကတော့ အဲ့ဒါကိုပြောတယ်ကြံတန်းရိုင်းဆိုင်တဲ့စကားဆိုတာတဲ့စေတနာကြံတန်းမှကြံတန်းရိုင်းဆိုင်တဲ့စကားဖြစ်ပါတယ်တဲ့ကာမပဋ္ဌာမြောက်တယ်ကာမပဋ္ဌာမြောက်တယ်ဆိုတာစေတနာကိုကကြံတန်းမှဒီအပြောဟာ မကောင်းကျိုးကို ပေးစေနိုင်တဲ့အကုသိုလ်ကံအဖြစ်ရောက်တယ်လို့ဆိုလိုတယ်အဲ့ဒါကာမပဋ္ဌာမြောက်တယ်စေတနာမကြမ်းမ်းမဲနဲ့စကလုံးကြမ်းမ်းယုံနဲ့တော့ ကြမ်းတမ်းတဲ့စကားမဖြစ်ပါဘူးတဲ့ဟိုကာမပဋ္ဌာမမြောက်ပါဘူးတဲ့သို့တော်လည်းပဲကာမပဋ္ဌာမမြောက်တော့လည်းပဲသကလုံးကြမ်းတမ်းရင်ကြမ်းတမ်းတဲ့စကားပြုသဝါစာတော့ဒါတော့ဖြစ်တာပေါ့ကာမပဋ္ဌာမမြောက်ရရှိရအဲ့ဒီမှာဥပမာပြထားတယ်ဘယ်လိုပြထားလဲလို့ဆိုတော့မလိုက်ဖို့ပြောတယ်ကလေးကမရဘူးလိုက်ရလိုက်မှပြလိုက်ရမှလိုက်ရမှနဲ့ဆိုတော့မေအေကပြောမရတော့ ကဲဒီလောက်တောင်လိုက်ခြင်းနဲ့လိုက်သွားဆိုပြီးဘယ်လိုပြောလိုက်တယ်လဲလို့ဆိုတော့ဒီကလေးတော်တဲ့တော်တဲ့မှာကျွဲရိုက်ခတ်သေးပါစေလို့ပြောလိုက်တယ်ကျွဲရိုက်ခတ်သေးပါစေလို့ပြောလိုက်တယ်အဲ့ဒါကျမ်းဂန်ကအဲ့ဒါဖရုဒ္ဓဝါစာကျမ်းတမ်းနဲ့စကားမထုတ်ကျမ်းတမ်းရိုက်ဆိုင်တဲ့စကားမဖြစ်ပါဘူးတဲ့ဟောကာမပဋ္ဌာမမြောက်ပါဘူးတဲ့ဘာကြောင့်လဲလို့ဆိုတော့ အမေစေတနာကဗဇက်ကသာအဲ့လိုထွက်သွားတာတဲ့သူရဲ့စေတနာကသူ့သားကိုဘေးမထိရမထိစေခြင်းနဲ့စေတနာပဲသူ့မှာရှိတယ်အဲ့ဒီစေတနာနဲ့သူပြောလိုက်တာဒါကြောင့်မလို့သကလုံးကျမ်းတော်လည်းပဲပြုဒဝါစာမဖြစ်ပါဘူးလို့ကျမ်းဂန်ကအဲကာမပဋ္ဌာမမြောက်ပါဘူးလို့ကျမ်းဂန်ကဆိုတယ်တချို့နေရာတွေတော့အဲ့ဒါလည်းဟုတ်တယ်လို့တော့ဟုတ်တာပေါ့လေဒါပေမဲ့သကလုံးမှာမကြမ်းမ်းမှ နားထောင်ရတဲ့ပုဂ္ဂိုလ်မှာနားသက်တာတာပေါ့နားချမ်းသာတာပေါ့ကာဏဒုက္ခဖြစ်တယ်စေရနာတော့ကောင်းပါရဲ့စကလုံးကကျမ်းတတ်နေဆိုရင်တော့မချမ်းသာဘူးပေါ့ဟိုတောဘက်မှာတချို့ဒေသတွေမှာတငယ်ချင်းကြီးတွေ့တွေ့ပြီဆိုလို့ရှိရင်ဝမ်းသာအဲလဲနဲ့အဲ့ဒါဝမ်းသာလွန်းလို့တယောက်တယောက်ခေါ်လိုက်တာဟာဟေးရောက်ပါဘယ်ရလာလဲအဲ့လိုခေါ်တယ် အဲ့ဒါတို့အမှန်ချစ်လုံလုံလို့ခေါ်တာအမှန်တော့အဲ့ဒါဆဲတာပဲမဟုတ်လားစကလုံးကလေစကလုံးကဆဲတာကျန်တဲ့နေဒါပေမဲ့ခုနပြောလို့ကာမပဋ္ဌာတော့မမြောက်ဘူးဗောကြံကံစကားအရာဆိုသို့တော့နားမခံတာဘူးနားမခံတာဘူးဆိုတာဘေးကလူကမခံတာဘူးသူတို့ချင်းတော့သဘောကျနေမှာပေါ့ဒါလောက်ချင်းလို့ခင်လုံးလို့ရင်းနှီးနှီးပြောတဲ့စကားဆိုပြီးတော့ဘေးကကြားတဲ့လူကတော့နားကလောတာပေါ့ ဒီတော့ကျမ်းဂန်ကအဲ့လိုပဲဖွင့်တော့လည်းပဲကျမ်းဂန်ကအဖြစ်နိုင်ဆုံးဟိုဖွင့်တာကိုဖွင့်တော့လည်းပဲမိမိတို့အနေနဲ့ကကျမ်းတန်ရိုင်းတဲ့စကားကိုစကလုံးလည်းမကျမ်းနှမလေသံလည်းမကျမ်းနှမစေတနာလည်းမကျမ်းနှမဒါမှကောင်းတယ်ပေါ့မဟုတ်ပေဘူးလားစကလုံးလည်းကျမ်းတန်တယ်လေသံကလည်းကျမ်းတန်တယ်ဆိုလို့ရှိရင်စေတနာဘလောက်ကောင်းကောင်းနားမခံတာဘူးပေါ့ အဲ့ဒါကြံနိုင်ရိုင်းဆိုင်တဲ့စကားမပြောပါနဲ့တဲ့အဲ့ဒါတပ္ပပပတ္တအကရဏ now ဂုံချောတဲ့စကားဂုံချောတဲ့စကားကိုကျမ်းဂန်ကပိတုနာလို့သုံးတယ်ပါဠိလိုဟမ်ပိတုနာဝါစာအဲ့လိုသုံးတယ်ပိတုနာဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကကြိတ်ချေပြစ်သောစကားတဲ့ ဘာကိုကြိတ်ချေတာလဲလို့ဆိုတော့သူနှစ်ဦးတို့ချစ်ခင်နေတဲ့သူနှစ်ဦးတို့အကြမှာချစ်ခင်နေဖြစ်တဲ့ချစ်ခင်မှုမေတ္တာတရားကိုကြိတ်ချေပြစ်တဲ့စကားတဲ့ဒါဒါမျိုးတွေကလည်းပဲစကားစမိမှပြောမိတယ်နှုတ်မရင်မပြောမိဘူးအဲ့ဒါဟုတ်လောက်သလားသူနှစ်ဦးတို့အကြမှာဖြစ်ပေါ်နေတဲ့ချစ်ခင်မှုမေတ္တာတရားကိုကြိတ်ချေပြစ်တဲ့စကားတဲ့ ဘယ်စကားလဲဆိုတော့ဂုံတိုက်တဲ့စကားဂုံချောတဲ့စကားအဲဂုံချောတဲ့စကားပြောဘာဖြစ်တယ်လဲဘာဖြစ်ရမလဲခုနချစ်ခင်နေတဲ့လူနှစ်ယောက်ကွဲသွားတာပေါ့တယောက်တယောက်အထင်မှားပြီးတော့မဟုတ်ဘူးလားဒါဖြင့်ပြောတဲ့လူမှာဘာဖြစ်တယ်လဲလို့ဆိုတော့ယောဂီတို့အခြေပြုဗုဒ္ဓဘာသာဖတ်ဘူးရဲ့သိပါလိမ့်မယ် အခြေပြုဗုဒ္ဓဘာသာဆိုတဲ့စာအုပ်ကြားဘူးလားကြားဘူးပါဗျာကြားဘူးတယ်ဖတ်ကောဖတ်ဘူးလားဖတ်ပါဗျာအဲပြောသားမအောင်အဲ့ဒါလိန်ပြောဂုံချောတဲ့စကားပြောတဲ့သူပုဂ္ဂိုလ်ဘာဖြစ်တော့ဟမ်အပယ်လာတယ်အပားလဲတယ်ပေါ့အပယ်လာတယ်ဆိုတာဘယ်လိုဖြစ်သွားတာ ဟမ်ဘယ်လိုဖြစ်သွားတာအဲ့တော့စာတော့ဖတ်ပါရဲ့မှတ်မှတ်သားသားမရှိဘူးဟုတ်ကဲ့လားအခုအဲ့ဒီစာအုပ်ပြန်ပြတန်းပြီးတော့စာမေးဝဲလုပ်လိုက်ရင် တဖုံဖုံကြမယ်ဟွာလုံး0ပဲရပါဘယ်ဥဇေယကောင်းပါပြီနဲ့ဝက်လူဖြစ်တယ်တဲ့ဂုံတိုက်တဲ့စကားပြောရင်ဝက်လူဖြစ်တယ်တဲ့ သိလားဝက်လူဆိုတာဘယ်လိုလဲသိတာပါဗျာอืมခေါင်းကတော့ခန္ဓာကိုယ်ကတော့လူခန္ဓာကိုယ်ပဲတဲ့ခေါင်းကဝက်ခေါင်းကြီးဖြစ်နေတယ်တဲ့အဲ့ဒီဝက်ခေါင်းမှာရှားကြီးကတွဲလောင်းကြီးကြလို့တဲ့အဲ့ဒီတွဲလောင်းကြတဲ့ရှားကြီးမှာပိုးတွေလောက်တွေကလည်းတဖွာဖွာနေတဲ့အဲ့ဒါဘာကြောင့်လဲဆိုတော့ဂုံချောလို့တဲ့ ဂုံချောခြင်းကြောင့်ရတဲ့ဆိုကြသဘောကျစရာမကောင်းဘူးလားဒါကြောင့်သဘောကျစရာမကောင်းတော့သဘောကျစရာမကောင်းတဲ့အရာကိုယ်မှမဖြစ်အောင်ရှောင်ဂုံမတိုက်နဲ့ဟုတ်ကဲ့လားအဲ့ဒီဂုံတိုက်တယ်ဆိုတဲ့စကားအင်္ဂလိပ်မှာတိတိကျကျစကားလုံးမရှိဘူးဒါကြောင့်အင်္ဂလိပ်ကဘယ်လိုသုံးလဲဆိုတော့ backbiting လို့သုံးတယ် slandering လို့သုံးတယ် back biting ဆိုတာနောက်ကျောကုန်းကြိုက်တာပေါ့ရှေ့ကနေကြိုက်တာမဟုတ်နောက်ကနေကြိုက်တာအဲအဲ့ဒါကိုဘုံချောတာကိုအဲ့ဒီစကားနဲ့သုံးတယ် slender နဲ့လည်းသုံးတယ်ဒီသူနှုတ်အချက်ပြအောင် cloud ဆန်တဲ့စကားဆိုတဲ့အဓိပ္ပာယ်ရတဲ့အင်္ဂလိပ်စကားလုံးမရှိဘူးအင်္ဂလိပ်စာတွေဗုဒ္ဓဘာသာအကြောင်းစာတွေအများကြီးရေးတဲ့အင်္ဂလိပ်ဘုန်းကြီးတစ်ပါး အဲ့ဒီအင်္ဂလိပ်ဘုန်းကြီးတစ်ပါးနဲ့ဒီစကားလုံးကိုဆွေးနွေးမှုတယ်အဲ့ဒီပိသုဏဝါစာဂုံချောတဲ့စကားကိုတိကျတဲ့အင်္ဂလိပ်စကားလုံးပြောသမှာဆိုသူလည်းအဲ့ဒီဟာစကားလုံးကိုတတိထားရှားတယ်တဲ့မရှိဘူးတဲ့ဂုံချောတယ်ခလောက်ဆန်တယ်ဆိုတဲ့စကားအဲ့ဒါမရှိဘူးတဲ့ဒါနဲ့ဒါပဲသုံးတယ် backbiting surrendering ကျန်တိုင်းတိုင်းရိုင်းဆိုင်တဲ့စကားကတော့ root and abusive language တဲ့ root ရန်နိုင်ရိုင်းဆိုင်နဲ့ abusive ဆိုတာဆဲရတဲ့စကားလို့သုံးတယ်။ Now အကျိုးမရှိအနှစ်သာရမရှိတဲ့စကားပြောဆိုခြင်းမြတ်စွာဘုရားရည်ရွယ်ချက်ကတော့အပြစ်ကင်းတဲ့လောကီကျိုးလည်းမရှိလောကုတ္တရာကျိုးလည်းမရှိတဲ့စကားဖြစ်ရုံနဲ့စကားအဲ့ဒီစကားမပြောပါနဲ့လို့ဒီလိုမြတ်စွာဘုရားမိန့်ကြားလို့ သို့တော်လည်းကျမ်းဂန်ကဘာဖွင့်ထားလဲလို့ဆိုတော့အဲ့ဒီမှာဗာရတညီနောင်စစ်ထိုးခြင်းအစာရှိသောတကယ်မဟုတ်လောက်ကြံတဲ့ပုံပြင်စကားမျိုးကို ပြောဆိုခြင်းနဲ့အဲ့ဒါလိုဖွင့်ထားတယ်အဲ့ဒါအဲ့ဒါတမ္ဖပလာပအကျိုးမရှိနှင်းမရှိတဲ့စကားပြောဆိုခြင်းဗာရတညီနောင်စစ်ထိုးခြင်းဆိုတာဟိုအိန္ဒိယကအိန္ဒိယကဟိုအဇုနာတို့ ညီနောင်ညီညီနောင်တွေသူတို့စစ်ထိုးစစ်တိုက်ကြတာပဲအဲ့ဒီစစ်တိုက်ကြတဲ့ဟာကတကယ်ဖြစ်တာမဟုတ်ဘူးရှေးကအင်မတန်ကောင်းတဲ့ပုံမြင်ကိုရေးပြခဲ့တဲ့ပုံကိုယ်တွေရဲ့ပုံမြင်တွေဖတ်ပြီးတော့နောက်ကနောက်ကပြောကြတာအဲ့တော့တကယ်မဟုတ်ဘဲနဲ့လောက်ကြံထားတဲ့ပုံမြင်လိုစကားမျိုးပြောရင်အနှစ်သာရမရှိ အကျိုးမရှိတဲ့စကားတန်ဖတ်ပလာပါတယ်အဲ့တော့အခုခေတ်နေနေဆိုလို့ရှိရင်တော့ သံဖတ်ပလပတွေအများကြီးပေါ့မဟုတ်ဘူးလားဘယ်ဘယ်လိုကားတွေလဲစိတ်တွေးရဲ့ဝိထုတွေပေါ့မဟုတ်ဘူးလားအဲ့ဒါတကယ်ဖြစ်တာဟုတ်ကဲ့လားမဟုတ်ဘူးအဲ့လိုဆိုရမယ်သို့တော်လည်းပဲပညာဘေးသဘောပါတဲ့ပုံပြင်တွေလည်းရှိတယ်အဲ့ဒီပုံပြင်တွေတချို့ပညာဘေးသဘောအနေနဲ့ပြောကြတာရှိတယ်ရေးကြတာရှိတယ် အဲ့ဒါလိုပဲတချို့ဝတ္ထုတွေပညာဘေးသဘောပါတာတွေရှိမှာပေါ့ရှိတော့အဲ့ဒီပညာဘေးသဘောပါတဲ့ဝတ္ထုတွေပုံမြင်နေကြတော့တမ္ဖပလာပလို့ဆိုဖို့မကောင်းပါဘူးအထကထအဖွင့်ရဆိုလို့ရှိရင်တော့တမ္ဖပလာပဆိုရမယ်မြတ်စွာဘုရားရဲ့အလိုတော်အာဘောကြဆိုရင်ဒါတမ္ဖပလာပမဟုတ်မဆိုနိုင်ပါဘူးပညာဘေးသဘောပဲဒီတော့လူရင်းကတော့ တန်ဖပလာပဆိုတာအကျိုးမရှိအနှစ်သာရမရှိဆိုတာအပြစ်ကင်းတဲ့လောကီကျိုးအကျိုးစီးပွားနဲ့လည်းမဆက်ဘူးလောကုတ္တရာအကျိုးစီးပွားနဲ့လည်းမဆက်ဘူးဆိုတဲ့စကားဟာအဲ့ဒီစကားဟာတန်ဖပလာပအကျိုးမရှိနှစ်သာရမရှိတဲ့စကားပဲစကားဖြစ်ရုံမျှပဲအတင်းစကားအဖြစ်စကားတွေပဲအဲ့ဒါတွေမပြောပါနဲ့ပြောရင်ဝစီဒုစရိုက်နောက်မနောဒုစရိုက် ကဘယ်နှစ်ပါးတော့သုံးပါပါဗျာမနောဒုစရိုက်သုံးပါးကဘာတွေလဲတက်တော်တယ်နော်သူဓမ္မပစ္စည်းကိုရလိုသမှုရှေးရှုကြံစီခြင်းဆိုတဲ့မြန်မာစကားရဲ့ပါဠိကပါတော့ အဘိဓါသူတစ်ပါးကို ဖြည့်ဆည်းလိုစိတ်ရှိခြင်းကရောမှားရင်တော့ဘာသာအယူဝါဒယုံကြည်စိတ်ကခြင်းဟုတ်ကဲ့လားအဘိဓါဗျာပါဒမိစ္ဆာဒိဋ္ဌိနော်သူတော်ဘာပစ္စည်းကိုရလို့တမှု ရှေးရှုကြံစီခြင်းဆိုကြတဲ့ကအင်မတန်ကြီးမားတဲ့လောဘပေါ့မဟုတ်ဘူးလား သူတစ်ပါးကိုဖြည့်ဆည်းခြင်းနဲ့သူတစ်ပါးဂုံတိတ်ခါကြအောင်လှုပ်ခြင်းနဲ့စီးပွားပြည့်အောင်လှုပ်ခြင်းနဲ့နာမည်ပြည့်အောင်လှုပ်ခြင်းနဲ့အချွေရာမရှိအောင်ချစ်သူခင်သူမရှိအောင်လှုပ်ခြင်းနဲ့ဆိုတာဒါပြပါရပဲမဟုတ်လားကောင်းသလားမကောင်းဘူးလားရှောင်ပါတဲ့ဟုတ်ကဲ့လားရှောင်ရဲ့လားတေးကြလားอืมအခုရှောင်တယ်လို့နောင်လဲရှောင်ရမယ်အမြဲတစေ ခုလဲချမ်းသာနောင်ချမ်းသာမြတ်စွာဟောမိတ်ကြမိစ္ဆာဒိဋ္ဌိမှားယွင်းသောဘာသာအယူဝါဒကိုယုံကြည်စိတ်ကခြင်းဆိုတာမှားယွင်းတဲ့ဘာသာအယူဝါဒဆိုတာဘယ်လိုဘာသာအယူဝါဒမျိုးလဲပါတယ်ဘယ်သူပြောတော့ဘယ်မှာပြောတော့မင်္ဂလာထဲမှာ ဟာမြတ်စွာဘုရားမိန့်ပါတယ်မဂ္ဂင်၈ပါးကျင့်စဉ်မပါတဲ့ဘာသာအယူဝါဒဟာလောဘဒေါသမောဟကိလေသာတွေကိုမငြိမ်းစေတဲ့အတွက်ဆင်းရဲကိုမငြိမ်းစေနိုင်ဘူးဟုတ်တယ်မဟုတ်လားမှန်ပါဗျာလောဘဒေါသမောဟကိလေသာတွေငြိမ်းမှဆင်းရဲငြိမ်းတာမဟုတ်လားမှန်ပါဗျာလောဘဒေါသမောဟစတဲ့ကိလေသာတွေမငြိမ်းဘူးဆိုလို့ရှိရင်ဆင်းရဲမြဲ ဆင်းရဲနေတာပဲဆင်းရဲမငြိမ့်ဘူးမဂ္ဂင်၈ပါးအကျင့်တရားရှိတဲ့ဘာသာအယူဝါဒကဒါလင်ကိလေသာကိုငြိမ့်စေတယ်ဒါကြောင့်သူကလည်းဆင်းရဲငြိမ့်စေတယ်လူတွေဘာသာအယူဝါဒယုံကြည်စိတ်ကကိုးကွယ်တာဘာရည်ရွယ်ချက်လဲဆင်းရဲငြိမ့်ခြင်းချမ်းသာခြင်းလို့ဟုတ်တယ်မဟုတ်လားအဲ့တော့ဆင်းရဲငြိမ့်ရေးချမ်းသာရေး ဖြည့်ဆည်းပေးနိုင်တဲ့ဘာသာအယူဝါဒဆိုရင်မှန်တယ်ဟုတ်တယ်မဟုတ်လားဘယ်လိုဘာသာအယူဝါဒမှဆင်းရဲငြိမ်းအေးချမ်းသာရေးကိုဖြည့်ဆည်းပေးနိုင်တယ်လဲဆိုတော့မဂ္ဂင်၈ပါးအကျင့်တရားပါဝင်တဲ့ဘာသာအယူဝါဒမှသာလင်ကိလေသာငြိမ်းရေးအဲကိလေသာကိုငြိမ်းစေတဲ့အတွက်ဆင်းရဲငြိမ်းရေးကိုဖြည့်ဆည်းပေးနိုင်တယ်ဒီလိုမဟုတ်လား ဒါကြောင့်မဂ်ခင်၈ပါးဟာဘာသာရေးစံသာသနာရေးမှတ်ကြဟုတ်ကဲ့လားဒီဘာသာအယူဝါဒမှန်မှန်မှန်သိခြင်းရင်မဂ်ခင်၈ပါးစံနဲ့ထိုးကြည့်ဒီဘာသာအယူဝါဒမှန်မှန်မှန်သိခြင်းရင်မဂ်ခင်၈ပါးမှတ်ကြောက်မှတင်ကြည့်မှတ်ကြောက်အတင်ခံရင်ဒီဘာသာအယူဝါဒမှန်ပြီအတင်မခံရင်တော့မှားပြီအတင်ခံတယ်ဆိုတာမဂ်ခင်၈ပါးကျင့်စဉ်နဲ့ကိုက်ညီတာပြောတာမဟုတ်လား မဂ္ဂင်၈ပါးကျင့်စဉ်နဲ့ကိုက်ညီပြီဆိုလို့ရှိရင်တော့လောဘဒေါသမောဟကိလေသာငြိမ့်မှာပဲငြိမ့်ရင်ဆင်းရဲငြိမ့်ပြီလူသားလိုအပ်တဲ့ဘာသာယူဝါဒကိုးကွယ်တဲ့ရည်ရွယ်ချက်ပြည့်စုံသွားပြီဒါကြောင့်မှန်တယ်ဒီတော့မာယေသာယူဝါဒဆိုတာဘယ်လိုဟာလဲဆိုတော့မဂ္ဂင်၈ပါးကျင့်စဉ်မပါတော့ဘာသာအယူဝါဒဟာမှားရင်သည် ဘယ်ဘာသာအယူဝါဒလို့လက်ညှိုးထိုးပြဖို့မလိုဘူးပြเสียလည်းမလိုဘူးကိုကမဂ္ဂင်၈ပါးကျင့်စဉ်ပါတဲ့ဘာသာအယူဝါဒလက်ခံယုံကြည်လိုက်နာကျင့်ကြံကြိုးစားပွားများအားထုတ်ဖို့ပဲလူသည်ဒီလိုမဟုတ်လားမှန်ပါဗျာဒါဖြင့်မဂ္ဂင်၈ပါးကဘယ်ဟာတွေလဲ သမ္မာဒိဋ္ဌိဆိုတာဘာတော့သမ္မာသင်္ကပ္ပအဲ့ဒီမဲ့ခင်နှစ်ပါးကိုဘာမဲ့ခင်လို့ခေါ်လဲပညာမဲ့ခင်နှစ်ပါးသမ္မာဝါစာဆိုတာဘာလဲသမ္မာကမ္မန္တသမ္မာအာဇီဝအဲ့ဒီမဲ့ခင်သုံးပါးကိုဘာမဲ့ခင် သီလဆောက်တည်ဆောင်ထရမှာဒီမဲ့ခင်သုံးပါပါဝင်သည်ဟုတ်ကဲ့လားမှန်စွာပြောဆိုတယ်မှန်စွာပြုလုပ်တယ်မှန်စွာအသက်မွေးတယ်နောက်သမ္မာဝါယာမဆိုတာဘာလဲသမ္မာသတိဆိုတာသမ္မာသမာဓိဆိုတာအဲ့ဒီမခင်သုံးပါးက ပညာမဲ့ခင်သီလမဲ့သီလမဲ့ခင်တမာရိမဲ့တမာရိမဲ့ခင်ဟုတ်ကဲ့လားအဲ့တော့ဒီလောက်တော်တာတွေကိုစုပေးရတာနဲတောင်မနေဘူးလားနဲနေတယ်နော်နောက်ကြမှာငါဘီလီယနာဖြစ်တဲ့အခါကျမှမော်တော်ကားတွေရောလေမြန်တွေရောစုချလိုက်ငါဘီလီယနာဖြစ်တဲ့အခါကျတော့နော်နောက်တဘဝဝပေါ့လေဒီတော့ သိမှန်ကြံမှန်ပြောပြုမှန်နှင့်ကောင်းမှန်သမွေဖြူစင်ဖွေ၍မှန်ရေးကြိုးစားမှန်ညာတတိတမာတိဟုဤသည့်ရှိဖြာကျင့်စဉ်ပါမူဘာသာဝါဒဝတ္တုခမုတ်ချငြိမ့်စေသည်ဟုတ်သလားမှန်ပါဗျာမှန်သောအယူဝါဒလားမှားသောအယူဝါဒလားမှန်ပါဗျာ သိမှန်မှန်စွာသိမြင်မှုတမ္မာဒိဋ္ဌိမဲ့ခင်ကြံမှန်မှန်စွာကြံစည်မှုတမ္မာသင်္ကပ္ပမဲ့ခင်ဒီမဲ့ခင်နှစ်ပါးကပညာမဲ့ခင်နှစ်ပါးဟုတ်ကဲ့လားပညာခန္ဓာမဲ့ခင်လို့လည်းသုံးတယ်သမ္မာဝါစာမှန်စွာပြောဆိုမှုသမ္မာကမ္မန္တမှန်စွာပြုလုပ်မှုသမ္မာအာဇီဝမှန်စွာအသက်မွေးမှုဒီမဲ့ခင်သုံးပါးကသီလနဲ့သက်ဆိုင်တဲ့သီလမဲ့ခင် တမ္မာဝါယာမမှန်စွာကြိုးစားအားထုတ်မှုတမ္မာတတိမှန်စွာတတိက ရှုမှတ်မှုတမ္မာသမารိမှန်စွာစုစိုက်တည်ငြိမ်မှုဒီမဲ့ခင်သုံးပါးကတမာတိနဲ့သက်ဆိုင်တယ်တမာတိမဲ့ခင်သုံးပါးဟုတ်ကဲ့လားပညာမဲ့ခင်2ပါးသီလမဲ့ခင်3ပါးသမာဓိမဲ့ခင်3ပါးပေါင်းတော့ဒီတော့သိမှန်ဆိုတာဘာမဲ့ခင်ကျမ်းမှန် ပြောပြုမှန်ကောင်းမှန်သမွေဖြူစင်ဖွေ၍မှန်ရေးကြိုးစားမှန်ညာတတိသမာဓိဟုဟုတ်ကဲ့လားဒီမဂ္ဂင်၈ပါးမိမိတို့ကျင့်စဉ်နဲ့ပါရင်တော့ အဲ့ဒီကျင့်စဉ်ဟာလောဘဒေါသမောဟကိလေသာကိုအမြင့်ပြတ်ပယ်သနိုင်တယ်အဲ့လိုပယ်သနိုင်တဲ့အတွက်ဆင်းရဲငြိမ်းစေနိုင်တယ်ဒီလိုမဟုတ်လားအဲ့ဒီဆင်းရဲငြိမ်းစေတဲ့မဂ္ဂင်၈ပါးအကျင့်တရားဖော်ပြထားတဲ့ဘာသာအယူဝါဒဟာဖြင့်မုတ်ချဒုက္ခကိုငြိမ်းစေတဲ့အတွက်မှန်ကန်သောတမ္မာအယူဝါဒတမ္မာဒိဋ္ဌိဟုတ်ကဲ့လားမှန်ပါဗျာဆို တိမံကြာမံပြောပြူမှန်နှင့်ကောင်းမှန်သမွေဖြူစင်ဖွေ၍မှန်ရေးကြိုးစားမှန်ညာတတိသမာဓိဟုဤသည့်ရှိဖြာဤသည့် ကျင့်စဉ်ပါမူဘာသာဝါဒဝိဒုက္ခမုတ်ချငြိမ့်စေသည်သိမှန်ကြမ်းမှန်ပြောပြူမှန်နှင့်ကောင်းမှန်သမွေဖြူစင်ဖွေး၍ မှန်ရေးကြိုးစားမှန်ရေးကြိုးစားမှန်ညာတတိမှန်ညာတတိသမာဓိဟုသမာဓိဟုဤသိရှိဖြာဤသိရှိဖြာကျင့်စဉ်ပါမူကျင့်စဉ်ပါမူဘာသာဝါဒဘာသာဝါဒဝိဒုက္ခဝိဒုက္ခမုတ်ချငြိမ့်စေပြီမုတ်ချငြိမ့် မှားယဉ်သောအယူဝါဒကိုယူတာဟာမနောတုဇိယတပါးဒါဖြင့်မှားယဉ်သောအယူဝါဒမယူမိအောင်မှန်ကန်သောအယူဝါဒယူခြင်းပါတယ်ဘယ်လိုအယူဝါဒကိုရွေးချယ်ရပါမလဲအဲမဂ္ဂင်၈ပါးကျင့်စဉ်ပါတဲ့အယူဝါဒရွေးချယ်ရင်မှန်ကန်သောအယူဝါဒရွေးချယ်မိပြီဖြစ်တဲ့အတွက်မနောဒုစရိုက်ဖြစ်သေးလား မဖြစ်တော့ဘူးအဲ့ဒီမကောင်းမှု10ပါးကိုမပြုလုပ်ပဲရှောင်ကြဉ်ပါဆိုတာသဗ္ဗပါပတ္တအကရဏံဟုတ်ပြီလားမကောင်းမှုသမျှမပြုလုပ်ခြင်းဒီတော့ဒုတိယ10ပါးမမှတ်မိသေးတဲ့လူမှတ်မိသွားအောင်ဆောင်းပုဒ်ကလေးချပေးလိုက်အောင်မမကောင်းဘူးလားမှန်ပါပါဘာလို့ကောင်းတာ ဩတို့နာရတာဘောဟဲ့မဟုတ်လားဆောင်းလို့ချပြီးတော့မနာရဘူးလားနာရတယ်ကင်ဆိုတတခိုးမှုတတခိုးမှုကာမေတုကာမေတုသုံးခုကာယကံသုံးခုကာယကံတတခိုးမှုတတခိုးမှုကာမေတုကာမေတုသုံးခုကာယကံသုံးခုကာယကံဆို မူသာဂုံတိုက်မူသာဂုံတိုက်ရိုင်းမိုက်ကြမ်းညေရိုင်းမိုက်ကြမ်းညေအနှစ်မပါအနှစ်မပါပြောဆိုတာပြောဆိုတာ လေးပြာဝစီကံလေးပြာဝစီကံမာဘုရားတိုင်းနိုင်ငံနေတိရပါသောလူရာလေးပြာဝစီကံမာဘုရားတိုင်းနိုင်ငံနေတိရပါသောလူရာလေးပြာဝစီကံအထာကဝစီတုဇိယ၄ပါးဟုတ်ကဲ့လားမနောတုဇိယ၃ပါးက သူပစ္စည်းကိုရလိုတွေးကြံသူပြည့်ရန်ကိုကြံစည်စင်စားအယူမှာသုံးပါမနောကံသူပစ္စည်းကိုရလိုတွေးကြံ ဥပြည့်ရန်ကိုကြံစီစင်းသာအယူမှသုံးပါမနောကံဥပြည့်စီကိုသာလို့တဲ့ကြံဥပြည့်ရန်ကိုကြံစီစင်းသာအယူမှသုံးပါမနောကံကာယကံခေါ်တဲ့ကာယဒုစရိုက်ကသုံးပါ ဝစီကံခေါ်တဲ့ဝစီဒုစရိုက်ကပေါင်းတော့ဒုစရိုက်10ပါးဟုတ်ကဲ့လားမြတ်စွာဘုရားကရှောင်ရမယ်မိတ်သလားဆောင်ရမယ်မိတ်သလားဘာကြောင့်မလဲမရှောင်ရင်ဆိုးကြိုဆင်းရဲကြိုရမှာမို့ဟုတ်တယ်မလားအဲ့ဒီရှောင်လိုက်ပြီဆိုလိုက်ရင်တော့ ဒုစရိုက်ဖြစ်မလားသူစရိုက်ဖြစ်မလားရှောင်လို့သူစရိုက်ဖြစ်ပြီဆိုတော့ကောင်းကျိုးရမလားဆိုကျိုးရမလားဆိုဒုစရိုက်7ပါးဒုစရိုက်7ပါးရှောင်ကျင်ညာရှောင်ကျင်ညာ7ပါးသူစရိုက်ကံ7ပါးသူစရိုက်ကံဒုစရိုက်7ပါးဒုစရိုက်7ပါးရှောင်ကျင်ညာရှောင်ကျင်ညာ7ပါးသူစရိုက်ကံ7ပါး ဒုတိယတေဝသံဃိညာတေဝဒုတိယကံဒုတိယတရားဒုတိယတရားပြုသူများပြုသူများလာရပဲလေးတံလာရပဲလေးတံဒုတိယတရားဒုတိယတရားပြုသူများပြုသူများလာရပဲလေးတံလာရပဲလေးတံဒုတိယတရားပြုသူများလာရပဲလေးတံသူစိယတရားသူ ပြုသူများလာရနနိဗ္ဗာန်သူစရိုက်တရားပြုသူများလာရနနိဗ္ဗာန်မြတ်စွာဘုရား သုံးညက်မိန့်ခဲ့တဲ့အထက်မှာပထမအချက်ကမကောင်းမှု အကုသိုလ်ဒုစရိုက်တွေမပြုပါနဲ့ရှောင်ကြဉ်ပါ ကောင်းမှုကုသိုလ်သူစရိုက်မှန်သမျှပြည့်စုံအောင်အထုတ်ပါဟုတ်တယ်မဟုတ်လားမှန်ပါဗျာအဲ့တော့ဒီအချက်နှစ်ချက်ပြည့်စုံအောင်ရှောင်လဲရှောင်နိုင်အောင်ပြည့်စုံအောင်အထုတ်ဖို့ကဘာလို့တလဲဆိုတော့စိတ်ဖြူစင်အောင်ထားဟုတ်တယ်မလားမှန်ပါဗျာစိတ်ဖြူစင်အောင်ထားလို့ရှိရင်စိတ်ဖြူစင်နိုင်တဲ့မြဖြူစင်ပြီဆိုရဲ့ မကောင်းမှုဒုစရိုက်ရှောင်ပြီးကောင်းမှုဒုစရိုက်တွေပဲအပြုများမယ်ဒီလိုဆိုလို့ရှိရင်ဖရာရှင်ရဲ့အလိုတော်ကြမိမိချမ်းသာရဖို့ကြီးပဲမဟုတ်ဘူးလားအလိုတော်ကတော့ဖရာရှင်ရဲ့အလိုတော်ကြပဲချမ်းသာတော့ဘယ်သူချမ်းသာမှာတော့မိမိချမ်းသာမယ်ကဲပြန်ဆိုမကောင်းမှုဟုသမျှမပြုလုပ်ခြင်းမကောင်းမှုသမျှ ကောင်းမှုသမျှပြည့်စုံအောင်အထုတ်ခြင်းကောင်းမှုသမျှပြည့်စုံအောင်အထုတ်ခြင်းမိမိစိတ်ကိုဖြူစင်အောင်ထားခြင်းမိမိစိတ်ကိုဖြူစင်အောင်ထားခြင်းဒီသုံးပါးသည်ဒီသုံးပါးသည်ဘုရားရှင်တို့ဤဘုရားရှင်တို့ဤအဆုံးအမတော်ပေသည်သုံးပါးတော်ပေသည်ဆိုကောင်းမှုသမျှပြည့်စုံခြင်းကောင်းမှုသမျှပြည့်စုံအောင်အထုတ်ခြင်းမိမိစိတ်ကိုဖြူစင်အောင်ထားခြင်း ကောင်းမှုချောင်းကောင်းမှုဆောင်ဖြူအောင်စိတ်ကိုထားသူလည်းချမ်းသာနောင်ချမ်းသာမြတ်စွာဟောမိတ်ကြမြတ်စွာဟောမိတ်ကြကောင်းမှုချောင်းကောင်းမှုဆောင်ဖြူအောင်စိတ် အဲ့ဒီအချင်းညုတ်ဒေသနာတော်နဲ့အညီမကောင်းမှုဒုစရိုက်ခုသမျှလုံးဝမပြုလုပ်မိအောင်ရှောင်ကျဉ်နိုင်ပြီးတော့ကောင်းမှုကုသိုလ်သူစရိုက်မှန်သမျှဆတ်တဲ့တဘို့တိုးပြီးပြည့်စုံအောင်အားထုတ်နိုင်လို့ ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။သာသနာ့ရဲ့ဉာဏ်တည်းကိုသာပါလို့ရှင်ပြပါ